တုတ်တန်ချံအခန်းကြီး26ခန်းငယ်1မှ16ຫນွေကာလ၌မိုးမွင့်ကဲ့သို့၎င်းစပားရရာကာလ၌မိုးရေကဲ့သို့၎င်းမိုက်တော်သူသည်ဂုံတရေကိုမခံသင့်စာငှက်သည်အယက်ယက်သို့လှည့်လေ၍ဇရက်သည်လည်းပြန်သွားတကဲ့သို့ထိုနည်းတူအကြောင်းမရှိသောကျိန်ဆဲခြင်းသည်မတင်မရောက်တတ်မြင်းဖို့နှင်းတံမြဲဖို့ဇက်ကျိုးမိုက်တော်သူ၏ကြောဖို့ကျိန်လုံးသည်တင့်ပေ၏ မိုက်သောသူ၏သဘောကိုလိုက်၍သူ၏စကားကိုမချေနှင့်ထိုတို့ချေလျင်သူနှင့်တူလိမ့်မည်မိုက်သောသူ၏သဘောသို့လိုက်၍သူ၏စကားကိုခြေလော့သို့မဟုတ် သူသည်ဝါကြွားသောစိတ်ရှိလိမ့်မည်မိုက်သောသူတွင်မှားလိုက်သောသူသည်ကိုခြေကိုဖြတ်၍အကျိုးနည်းရှိ၏တုတ်တန်စကားကိုမိုက်သောသူပြောခြင်းသည်ခြေဆွံ့သောသူ၏ခြေကြွခြင်းကဲ့သို့ဖြစ်၏မိုက်သောသူကိုချီးမြှောက်ခြင်းသည် ကြောက်ပုံ၌ကြောက်မြတ်ကိုပစ်ထားခြင်းကဲ့သို့ဖြစ်၏စူးသည်ရင့်မှုသောသူ၏လက်ကိုစူးတကဲ့သို့တုတ်တန်စကားသည်မိုက်သောသူ၏နှုတ်၌ရှိ၏ကြီးသောသူသည်ခတ်သိမ်းသောသူတို့ကိုတုံလှုပ်စေတတ်၏မိုက်သောသူနှင့်ပြင်းမာတတ်သောသူတို့ကိုစေသုံးတတ်၏ခွေးသည်မိမိအံဘတ်ကိုပြန်၍စားတတ်ကဲ့သို့ မိုက်သောသူသည်မိုက်သောအကျင့်ကိုပြန်၍ကျင့်တတ်၏ငါသည်ပညာရှိ၏ဟုထင်သောသူရှိလျင်ထိုသူ၌ မျော်လင့်เสียအခွင့်ရှိသည်တဲ့မိုက်သောသူ၌သာ၍မျော်လင့်เสียအခွင့်ရှိ၏ပြင်းသောသူကအိမ်ပြင်မှခြင်သေးရှိ၏လမ်းတို့၌ခြင်သေးရှိ၏ဟုဆိုတတ်၏တကားရွက်သည်ဆရွေး၌လဲတကဲ့သို့ ပြင်းသောသူသည်အိယာပေါ်မှလဲတတ်၏ပြင်းသောသူသည်မိမိလက်ကိုအိုး၌တွင်းတော်လဲတဖန်နှုတ်၍မိမိပါဇက်သို့ခွင့်ရလျင်စိတ်ညစ်တတ်၏ပြင်းသောသူက ငါသည်အကျိုးအကြောင်းကို ပြတ်တတ်သောသူခုနှစ်ယောက်ထက်သာ၍ပညာရှိသည်ဟုကိုကိုထင်တတ်၏အငယ်၁၉မှ28လမ်း၌လျှောက်သွား၍မိမိမဆိုင်သောအမှုကိုယောနောသောသူသည်ခွေးနီရွက်ကိုကင်ဆွဲသောသူနှင့်တူ၏ငါကြည်စားယုံမျှသာပြုသည်ဟုဆိုလေမိမိအိမ်ကြီးချင်းကိုလှည့်စားသောသူသည်မိစမြား တေဘေးကိုပြစ်တတ်သောအယူနှင့်တူ၏ထင်းမရှိလျင်မိတေတတ်တဲ့ကဲ့သို့ဂုံးတိုက်သောသူမရှိလျင်ယံငိမ့်တတ်၏မိခဲချင်းပြုတဲ့ကဲ့သို့၎င်းထင်းသည်မိကိုမှုေးတဲ့ကဲ့သို့၎င်းယံတွေ့တတ်သောသူသည်ခိုက်ရန်မှုကိုပြုစုတတ်၏ဂုံးတိုက်သောသူ၏စကားသည်မြိန်သောခဲပွေစားပွေကဲ့သို့ဖြစ်၍ဝမ်းတွင်းသို့ဝင်တတ်၏ချစ်အားကြီးသောနှုတ်နှင့်ဆိုးညစ်သောစိတ်နှလုံးသည် ချော်မွမ်းမှန်သောဦးချမ်းနှင့်တူ၏အညှိုးထားသောသူသည်နှုတ်ဖြင့်ရှုပ်ဝဲ၍ကိုယ်ထဲမှလှည့်စားသောသဘောကိုကွက်ထားတတ်၏ထိုသို့သောသူ၏စကားသည်ချိုတော်လဲမယုံနှင့်သူ၏စိတ်နှလုံးထဲမှဆက်ဆုပ်ရင်ရှာပွေသော အရာခုနှစ်ပါးရှိ၏အညှိုးထားခြင်းကိုလှည့်စားခြင်းအပြင်ဝတ်ထားသောသူ၏ဒုစရိုက်အပြစ်သည်ပရိသတ်ရှိမှထင်ရှားလိမ့်မည်တွင်တူသောသူသည်မိမိတွင်တဲသို့ ကြလိမ့်မည်။ကြောက်ကိုလှိမ့်သောသူ အပေါ်သို့ထိုကြောက်သည်ပြန်၍လိမ့်လိမ့်မည်။မှုသာပြောတတ်သောသူသည်မိမိညှင်းဆဲသောသူတို့ကိုမုန်းတတ်၏။ချော့မော့တတ်သောသူသည်လည်းဖြစ်စည်းတတ်၏